ရှင်မဿဲခရစ်ခန်းကြီး30အငယ်1မှ30တကြိမ်နှစ်ပါးသောတပည့်တော်တို့ကို ခေါ်တော်မူပြီးမှညီညူသောနတ်တို့ကိုတင်ထုတ်ခြင်းက၎င်းအနာယောဂအမျိုးမျိုးတို့ကိုငြိမ့်စေခြင်းက၎င်းအခွင့်ပေးတော်မူ၏တကြိမ်နှစ်ပါးသောတပည့်တော်တို့၏အမိကားပထမမှာပေတရုဟု၍ခေါ်ဝေါ်သော ရှိမုန်နှင့်သူညီအန်ရေဇေဘေဒိသားယာကုပ်နှင့်သူညီယောဟန်ဖိလိပ္ပုနှင့် ဗတ်တော်လမဲတောမနှင့်အခွန်ခံမတ်သေးအာလဖေဤသားယာကုပ်နှင့်တတဲဟုအမိတစ်ကိုရသော လေဘဲကာနနိလူရှိမုန်နှင့်ကိုရောကိုအနှံသောယူဒရှကာယုတ်ပေသည်ထိုတကြိတ်နှစ်ပါးသော သူတို့ကိုယေရှုသည်ဆေလွတ်တော်မူ၍သင်တို့သည်တပန်းအမျိုးသားတို့ရှိရာသို့မသွားကြနှင့်ရှမာရိမြို့ရွာတဲသို့မဝင်ကြနှင့်ဣဒရေလအမျိုးပျောက်လွင်သောတိုးများရှိရာသို့ အရင်သွားကြလော့သွားစဉ်တွင် ကောင်းကင်နိုင်ငံတော်တီလူနီးပြီဟုတရင်ကြားပြောကြလော့နာသောသူတို့အားချမ်းသာပေးကြလော့တေသောသူတို့ကိုထမြောက်စေကြလော့နူသောသူတို့ကိုတန့်ရှင်းစေကြလော့နတ်ဆိုးတို့ကိုလည်းနှင်ထုတ်ကြလော့တင်တို့သည် အဖိုးမပေးဘဲကျေးဇူးတော်ကိုခံရကြပြီဖြစ်၍အဖိုးမခံဘဲပေးကမ်းကြလော့ရွှေငွေကြေးတို့ကို ကပန်းတဲ၌မတူမိကြနှင့်လန်ခီဖို့လွယ်အိတ်အင်ကြီးနှစ်ထဲခြေနှင်းတောင်ဝဲကို မတုံးကြနှင့်အကြောင်းမူကားလှုပ်ဆောင်သောသူသည်ကျွေးမွေးခြင်းကိုခံတိုက်ပေ၏အငယ်7မှ15မြည်သည့်မြို့မြည်သည့်ရွာသို့ဝင်လျင်ထိုမြို့ရွာ၌အဘယ်မြည်သောသူသည် ထိုက်တန်သည်ဟုမေးမြန်း၍ထိုမြို့ရွာမှမထွက်မသွားမီတိုင်အောင် ထိုသူ၏ အိမ်တွင်နေကြလော့အိမ်သို့ဝင်သောအခါမင်္ဂလာရှိပါစေသောဟုနှုတ်ဆက်ခြင်းကို ပြုကြလော့ထိုအိမ်သည်ထိုက်တန်လျင်တင်တို့မွက်သောမင်္ဂလာ ရောက်စေတည်းမထိုက်တန်လျင်တင်တို့ထံသို့ပြန်လာစေတည်းအချင်းသူသည်တင်တို့ကိုလက်မခံတင်တို့၏စကားကို နားမထောင်ဘဲနေ၏ထိုသူနေသောအိမ်မှ၎င်းမြို့မှ၎င်းထွက်သွားစဉ်တင်တို့၏ခြေဘွားမှ မြေမုံကိုခါလိုက်ကြလော့ ငါအမှန်ဆိုသည်ကားတရားဆုံးဖြတ်သောနေ့၌ထိုမြို့သည်တောတို့မြို့နှင့်ဂေါမောရမြို့ထက်သာ၍ခံရလက်တံအငယ်16မှ22တောခွေးစုထဲသို့တိုးတို့ကိုစေလွတ်တကဲ့သို့တင်တို့ကိုငါစေလွတ်၏ထိုကြောင့်တင်တို့သည်မွေကဲ့သို့လိမ်မာလျက်ဂျိုးငှက်ကဲ့သို့အစိတ်ကင်းလျက်ရှိကြလော့လူတို့ကိုသတိပြုကြအကြောင်းမူကားတင်တို့ကိုလှွတ်ယုံသို့အနှံကြလိမ့်မည် တရားစီရတို့၌ရိုက်ကြလိမ့်မည်ထိုသူတို့မှဆ၍တပါမျိုးသားတို့အားတက်တည်ဖြစ်စေခြင်းဟာမြို့ဝန်မင်းရှင်မင်းထံသို့ငါကြောင့်တင်တို့ကို ပို့ဆောင်ကြလိမ့်မည်တင်တို့ကိုအနှံသောအခါအဘယ်သို့ပြောရမည်ကိုမစိုးရင်ကြနှင့် ပြောရသောစကားကို ထိုခဏချင်းတွင်တင်တို့သည်ရကြလိမ့်မည် အကြောင်းမူကားတင်တို့အလိုလျောက်ပြောကြသည်မဟုတ်တင်တို့အဖ၏ဝိညာဉ်တော်သည်တင်တို့အားဖြင့် ပြောတော်မူ၏။ထိုအခါညီကိုချင်းတယောက်ကိုတယောက်သေစေခြင်းဟံအကြလိမ့်မည်။အဖသည်လည်းသားကိုအလိမ့်မည်။သားသမီးတို့သည်လည်းမိဘကိုရံပက်ပြု၍သေစေကြလိမ့်မည်။လူအပေါင်းတို့သည်လည်းငါ၏နာမကြောင့်တင်တို့ကို မုန်းကြလိမ့်မည်။အချင်းသူသည်အဆုံးတိုင်အောင်တည်ကြည်၏ထိုသူသည်ကယ်တင်ခြင်းသို့ရောက်လိမ့်မည်။အငယ်23မှ29 တမျိုး၌သင်တို့ကိုညှင်းဆဲလျင် တမျိုးသို့ပြေးကြလော့ငါအမှန်ဆိုသည်ကားဤဒေလမြို့ရွာရှိသည်များတို့ကိုတင်တို့လှည့်လည်၍မကုံမီလူသားသည်ကြွလာလိမ့်မည်တပြည့်သည်ဆရာထက်မသာကျွန်သည်သခင်ထက်မသာ တပြည့်သည်ဆရာကဲ့သို့၎င်းကျွန်သည်သခင်ကဲ့သို့၎င်းဖြစ်လျင်တင့်လောက်ပေ၏အိရှင်ကိုဘေလဇေဘူးလဟုခေါ်ဝေါ်ကြလျင်အိမ်သူအိမ်သားတို့ကိုတာ၍ခေါ်ဝေါ်ကြလိမ့်မည် ထိုကြောင့်သူတို့ကိုမကြောက်ကြနှင့်။ဖုံးထားလျက်ရှိသမျှသောအရာတို့သည်ပွင့်လိမ့်မည်။ဆိတ်ကွယ်ရာ၌ရှိသမျှတို့သည်လည်းထင်ရှားလိမ့်မည်။မှောင်မိုက်၌သင်တို့အားငါပြောသောအရာများကို သင်တို့သည်အလင်း၌ကြားပြောကြလော့။သင်တို့အနားအပါး၌ပြော၍ကြားသောအရာများကိုအိမ်မိုးပေါ်မှာဟစ်ကြော်ကြလော့ဟုမိန့်တော်မူ၏။တနည်းကား၊ကိုယ်ခန္ဓာကိုသာသတ်၍ စိတ်ဝိညာဉ်ကို မတတ်နိုင်သောသူတို့ကိုမကြောက်ကြနှင့်။ကိုယ်ခန္ဓာနှင့်စိတ်ဝိညာဉ်ကိုငရဲ၌ဖျက်ဆီးနိုင်သောသူကိုသာ၍ကြောက်ကြလော့။စာငှက်နှစ်ကောင်ကိုအဿရိတပြားအဘိုးနှင့်ဝယ်ရသည်မဟုတ်လော။သင်တို့အဘအခွင့်မရှိလျှင်၊ထိုစာငှက်တကောင်မျှမြေသို့မကျရ။သင်တို့ဆံပင်သည်လည်းအကုန်အစင်ရေတွက်လျက်ရှိ၏။ထိုကြောင့်မကြောက်ကြနှင့်။သင်တို့သည်စာငှက်များတို့ထက်သာ၍မြတ်ကြ၏ အကျဉ်သူသည်လူတို့ရှေ့မှာငါ့ကိုဝန်ခံအံ့။ကောင်းကင်ဘုံ၌ရှိသောငါ၏ခမည်းတော်ရှေ့မှာထိုသူကိုငါဝန်ခံမည်။အကြင်သူသည်လူတို့ရှေ့မှာငါ့ကိုငြင်းပယ်အံ့။ကောင်းကင်ဘုံ၌ရှိသောငါ၏ခမည်းတော်ရှေ့မှာထိုသူကိုငါငြင်းပယ်မည်။မြေပေါ်သို့ငြိမ်သက်ခြင်းကိုစေလွှတ်အံ့သောငှါငါလာသည်ဟုမထင်ကြနှင့်။ငြိမ်သက်ခြင်းကိုစေလွှတ်အံ့သောငှါငါလာသည်မဟုတ် ဓာကိုဆေလွတ်အံ့သောငါငါလာသည်အဖနှင့်သားအမိနှင့်သမီးယောက်ခမနှင့်ချွေးမအချင်းချင်းကွဲပြားစေခြင်းငါငါလာသည်ကိုအိမ်သူအိမ်သားတို့သည်လည်းကိုရန်သူဖြစ်ကြလိမ့်မည်အချင်းသူသည်ငါကိုချစ်သည်ထက်မိဘကိုတာ၍ချစ်၏ထိုသူသည်ငါနှင့်မထိုက်မတန်အချင်းသူသည်ငါကိုချစ်သည်ထက်သားသမီးကိုတာ၍ချစ်၏ထိုသူသည်ငါနှင့်မထိုက်မတန်အချင်းသူသည်မိမိလဝါကတိုင်ကိုထမ်း၍ငါနောက်သို့မလိုက် ထိုသူသည်ငါနှင့်မထိုက်မတန်မိမိအသက်ကို တွေ့သောသူသည်အသက်ရှုံးလိမ့်မည်ငါကြောင့်မိမိအသက်ရှုံးသောသူမူကားအသက်ကိုတွေ့လိမ့်မည်တင်တို့ကိုလက်ခံသောသူသည်ငါကိုလက်ခံ၏ငါကိုလက်ခံသောသူသည်ငါကိုဆေလွတ်တော်မူသောသူကိုလက်ခံ၏ပရောဖက်၏မျက်နာကိုထောက်၍ပရောဖက်ကိုလက်ခံသောသူသည်ပရောဖက်၏အကျိုးကိုခံရလက်တံဖြောင့်မတ်သောသူ၏မျက်နာကိုထောက်၍ဖြောင့်မတ်သောသူကိုလက်ခံသောသူသည်ဖြောင့်မတ်သောသူ၏အကျိုးကိုခံရလက်တံ အကျဉ်သူသည်တပည့်တော်ဤမျက်နာကိုထောက်၍ဤသူငယ်ဆုံးတယောက်အားရေတခွက်ကိုမျှပေး၏ထိုသူသည် အကျိုးကိုမရဘဲမနေရငါအမှန်ဆိုသည်ဟုမှားထားတော်မူ၏